ကံကြီး73အငယ်1မှ30ဒါဝိဤသားအဘရှလုံ၌တာမာအမည်ရှိသော အစင်းလှသောနှမတယောက်ရှိ၏ဒါဝိဤသားအာမနုန်သည်ထိုနှမကိုချစ်လေ၏ချစ်အားကြီးသောကြောင့်နာ၍နေ၏နှမတော်သည်အပြိုကညာဖြစ်၏သူ၌အဘယ်သို့အလိုပြည့်စုံမည်ကိုအာမနုန်သည်ကြံ၍မရနိုင်ဒါဝိအကူရှိမာသား ယောနဒပ်သည်အာမနုန်၏အဆွေခင်ပွန်းဖြစ်၏။ထိုယောနဒပ်သည်လိမ္မာသောသူဖြစ်၏။ကိုယ်တော်သည်ရှင်ဘုရင်၏သားတော်ဖြစ်လျက်၊အဘယ်ကြောင့်တနေ့ထက်တနေ့ပိန်ကြုံးတော်မူသနည်း။ကျွန်တော်ကိုမပြောချင်သလောဟုမေးလျှင်၊အာမနုန်က၊ငါ့ညီအဗရှလုံ၏နှမတာမာကိုတတ်သောစိတ်ရှိသည်ဟု ပြန်ပြော၏။ယောနဒပ်ကလည်း၊ခုတင်ပေါ်မှာတုံးလုံးနေ၍နာဟန်ဆောင်ပါ ခမည်းတော်သည်အကြည့်အရှုကြွလာတော်မူသောအခါအကျွန်ုပ်နှမတာမာလာ၍ကျွေးမွေးပါစေ။သူချက်သောစားစရာကို အကျွန်ုပ်သည်မြင်၍သူ့လက်၌စားရမည်အကြောင်းအကျွန်ုပ်ရှေ့မှာချက်ပါစေဟု အခွင့်တောင်းရမည်ဟု အကြံပေးသည်အတိုင်း၊အာမနုန်သည်တုံးလုံးနေ၍နာဟန်ပြု၏။ရှင်ဘုရင်သည်အကြည့်အရှုကြွလာတော်မူသောအခါအာမနုန်က၊အကျွန်ုပ်နှမတာမာလာပါစေ သူ့လက်၌အကျွန်ုပ်သည်စားရမည်အကြောင်းအကျွန်ုပ်ရှေ့မှာမုန့်ပြားနှစ်ပြားကိုလုပ်ပါစေဟု ရှင်ဘုရင်အား အခွင့်တောင်းလေ၏။ဒါဝိဒ်သည်လည်းတာမာအိမ်သို့လူကိုစေလွှတ်၍သင်၏မောင် အာမနုန်အိမ်သို့သွားပြီးလျှင်၊စားစရာကို ချက်ပေးပါဟုမှာလိုက်သည်အတိုင်း၊တာမာသည်မောင်အာမနုန်အိမ်သို့သွား၍အာမနုန်သည်တုံးလုံးနေ၏။တာမာသည်မုန့်ညက်ကိုယူ၍နယ်ပြီးမှ မောင်ရှိမှမုတ်ပြားတို့ကိုလှုပ်၍ဖုတ်လေ၏ပကံပြားကိုလည်းယူ၍အာမနုရှိမှလောင်းထားတော်လဲသူသည်မစားဘဲလူအပေါင်းတို့ကိုငှထမှ ထွက်သွားစေဟု ဆိုသည်ဖြင့်လူအပေါင်းတို့သည် ထွက်သွားကြ၏တာမန်အားလည်းတင်းလက်၌ငါစားရအောင် အခန်းထဲသို့ ယူခဲ့လို့ဟုဆိုသည့်တိုင်တာမာသည်မိမိလှုပ်သောမုံပြားတို့ကိုယူ၍မောင်အာမနုရှိရာအခန်းထဲသို့ ဝင်လေ၏အငယ်၁၁မှ၁၉ထိုတို့အာမနုစားเสียမှုယူခဲ့သောအခါသူသည်နှမလက်ကိုဆွဲ၍ငါနှမငါနှင့်အိပ်ပါဟုဆို၏တာမာကလည်းမပြုတ်ပါနှင့်ငါမောင်ငါကို မရှုံချပါနှင့်ဤဒေလာအမျိုး၌ဤတို့သောအမှုကိုမပြုတ်သင့်ဤအမှုဆိုးကို မပြုတ်ပါနှင့်ပြုလျင်ငါသည်ရှက်ချင်းနှင့်အဘယ်သို့ကင်းလို့မည်နီ သင်သည်လည်းဣဒရေလအမျိုး၌လူမိုက်ကဲ့သို့ဖြစ်လိမ့်မည်။သို့ဖြစ်၍ရှင်ဘုရင်ကိုလျှောက်ပါလော့။လျှောက်လျှင်မပေးစားဘဲနေတော်မမူပါဟု ပြောဆိုသော်လည်း၊အာမနုန်သည်နားမထောင်၊နှမထက် အားကြီးသဖြင့်အနိုင်ပြု၍အိပ်လေ၏။တဖန်အာမနုန်သည်နှမကိုအလွန်မုန်းပြန်၏။အရင်ချစ်အားကြီးသည်ထက် မုန်းအားသာ၍ကြီးသဖြင့် သင်ထ၍သွားတော့ဟုဆို၏နှမကလည်းအကြောင်းမရှိပါငါ၌ပြုဘူးသောအပြစ်ထက်ယခုနှင်ထုတ်သောအပြစ်သာ၍ကြီးသည်ဟု ဆိုတော်လဲအာမနုန်သည်နားမထောင် အစေခံကျွန်တယောက်ကို ခေါ်၍ဤမိမကို နှင်ထုတ်လောသူ့နောက်မှာတကားချင်းကို ထိုးလော့ဟု စီရင်၏အပြိုကညာဖြစ်သောရှင်မြင်းဤတမိတော်ဝတ်တတ်သည့်အတိုင်းအစင်းရောင်ထူးခြားသော အဝတ်ကိုဝတ်လျက်ရှိသော တာမာကိုအစေခံကျွန်သည်နှင်ထုတ်၍သူ့နောက်မှာတံခါးကျိန်ထိုးလေ၏။တာမာသည်လည်းခေါင်းပေါ်မှာပြာကိုတင်၍အဆင်းအရောင်ထူးခြားသော အဝတ်ကိုဆုတ်ပြီးမှ၊ခေါင်းပေါ်၌လက်တင်၍ငိုကြွေးလျက်ပြန်သွား၏။မောင်ရင်းအဗရှလုံကလည်း၊ငါ့အစ်ကိုအာမနုန်သည်သင်နှင့်အတူရှိပြီလော သို့တော်လည်းငါ့နှမတိတ်ဆိတ်စွာနေလော့သူသည်တင်ဤမောင်ဖြစ်၏ဤအမှုကိုမမတ်နှင့်ဟု ဆိုတော်တာမာသည်မိမိမောင်အဘရှလုံအိမ်၌စိတ်ညံစွာနေ၏ဒါဝိမင်းကြီးသည်ထိုမှုအလုံးစုံကို ကြားသိသောအခါအလွန်အမျက်ထွက်၏အဘရှလုံသည်အကူအာမလုံအားကောင်းသောစကားမကောင်းသောစကားကိုမပြောတို့ရတွင်နမတာမာကိုရှုတ်ချသောကြောင့်အညှိုးထား၏ ထိုနောက်နှစ်နှစ်စေသောအခါအဘရှလုံသည်အေဖရိမြို့အနာဘာလဟာဇောရွာမှိုးမွေးညှက်ပွဲကိုခံ၍ရှင်မြင်းဤသားတော်အပေါင်းတို့ကို ခေါ်ဖိတ်လေ၏အဘရှလုံသည်လည်းရှင်မြင်းထံတော်သို့သွား၍ကိုရော့ကျွန်သည်တိုးမွေးညှက်ပွဲကိုခံပါ၏ကျွန်များတို့ကို ခေါ်၍ကိုရော့ကျွန်နှင့်အတူကိုရော့တိုင်ကြွတော်မူပါဟုလျှောက်လျင် ရှင်မြင်းကမတော်တင်ငါသာ လူအပေါင်းတို့ကိုမသွားစေနှင့်ဈေးများမည်ကိုစိုးရိမ်စရာရှိသည်ဟုဆိုသည်ဖြင့်အဘရှလုံတွေးဆောင်တော်လဲကိုရိုတိုင်မလိုက်ဖဲကောင်းချီးပေး၏အဘရှလုံကလည်းလိုက်တော်မမူလျင်နောင်တော်အာမနုံလိုက်ရသောအခွင့်ကို ပေးတော်မူပါဟုလျှောက်ပြန်တော်ရှင်မြင်ကအဘဲကြောင့်လိုက်စေရမည်နည်းဟုဆိုတော်လဲအဘရှလုံပူဇာသောကြောင့်အာမနုံမှဆ၍သားတော်ရှိသည်မြတ် လိုက်ရသောအခွင့်ကိုပေးတော်မူ၏အငယ်28မှ38အဘရှလုံကလည်းအာမနုန်သည်စပြည့်ကိုတောက်၍ရှင်လန်းသောအခါစောင့်နေကြအာမနုန်ကို ထိုးခုတ်ကြဟုငါဆိုသောအခါသေအောင်လှုပ်ကြံကြမစိုးရင်ကြနှင့်ငါစီရင်သည်မဟုတ်လောအာယူ၍ရဲရင်ရှိကြလောဟုမိမိကျွန်တို့အားမှားထားနှင့်သည့်အတိုင်းသူတို့သည် အာမနုန်ကို ပြုကြ၏ ထိုအခါရှင်မြင်းဤသားတော်အပေါင်းတို့သည်ထ၍လာကိုစီးလျက် ပြေးသွားကြ၏သူတို့မရောက်မီအခြားသူလာ၍အဘရှလုံသည်အရှင်မင်းကြီးသားတော်အပေါင်းတို့ကိုတတ်ပါပြီတယောက်မျှမကြံကျွင်းပါဟု နားတော်လျှောက်လေ၏ရှင်မင်းသည်ထ၍အဝတ်တော်ကိုဆုပ်လျက်မြေပေါ်မှတုံးလုံးနေ၏ကျွန်တော်အပေါင်းတို့သည်လည်း မိမိတို့အဝတ်ကိုဆုပ်လျက်အနားတော်၌နေကြ၏။ဒါဝိဒ်အစ်ကိုရှိမာ၏သားယောနသန်က၊အရှင်မင်းကြီး၏သားတော်အပေါင်းတို့ကိုသတ်လေပြီဟူသောစကားကိုယုံတော်မမူပါနှင့်။အာမနုန်တယောက်တည်းသာသေပါပြီ။အဗရှလုံနှမတာမာကိုအာမနုန်သည်ရှုတ်ချသောနေ့မှစ၍ဤအမှုကိုသူ၏မောင်စီရင်ပါပြီ။ယခုမှာကျွန်တော်သခင်အရှင်မင်းကြီး၏သားတော်အပေါင်းတို့သည်သေကြပြီဟုထင်လျက် စိတ်ညှိုးငယ်တော်မူပါနှင့်အာမနုန်တယောက်ထီးသာတည်၍အဘရှလုံလဲပြေးပါလိမ့်မည်ဟုလျှောက်လေ၏ထိုအခါကင်းဆောင်လူသည်နှင့်မျှော်ကြည့်၍မိမိနောက်၌တောင်ချေရင်လမ်းမှလူများလာသည်ကိုမြင်၏ယောနဒက်ကလည်းအရှင်မင်းကြီးသားတော်တို့သည် လာကြပါပြီကိုရော့ကျွန်ပြောသောစကားမှန်ပါ၏ဟုလျှောက်သည့်အဆုံး၌ရှင်မင်းဤသားတော်တို့သည်ရောက်လာ၍အတန်ကိုလွှင့်လျက်ငိုကြွေးကြ၏ရှင်မင်းနှင့် ကျွန်တော်အပေါင်းတို့သည် ပြင်းစွာငိုကြွေးကြ၏အဘရှလုံသည်ပြေး၍ဂေရှုရမင်းကြီးအမိဟုတ်ဤသားတာလမဲထံသို့တွား၏ဒါဝိဒ်သည်မိမိသားကြောင့်နေတိုင်းငိုကြွေးမြည်တမ်းလေ၏အဘရှလုံသည်ဂေရှုရမြို့သို့ပြေးပြီးမှသုံးနှစ်နေ၏